ခန်းကြီးရှိအငယ်1မှ4အိုကျွန်ုပ်တို့၏ဖျားရှင်သာရဖျားနာမတော်သည်မြေကြီးတစ်ပင်လုံး၌အလွန်ကြီးမြတ်တော်မူ၏ဘုံအာနုဘော်တော်သည်မိုးကောင်းကင်ပေါ်မှတည်လျက်ရှိပါ၏ကိုရောဤရန်သူတို့ကိုရည်ဆောင်၍ရန်သူကို၎င်းအညှိုးထားသောသူကို၎င်းတိတ်ဆိတ်စွာ နေစေခြင်းဟာနို့ဆိုသူငယ်တို့၏နှုတ်ထဲမှ အစွမ်းတတ္တိကိုစီရင်တော်မူ၏လက်ညိုးတော်အလုတ်ဒီဟုသော ကိုရောဤမိုးကောင်းကင်ကို၎င်း ပြင်ဆင်တော်မူသောလနှင့်ကြယ်များကို၎င်းအကျွန်ုပ်ဆင်ញင်သောလူသည်အဘယ်သို့သော သူဖြစ်၍ကိုတော်သည်အောက်မေ့တော်မူရသနည်းလူသားသည်အဘယ်သို့သော သူဖြစ်၍အကြည့်အရှုကြွလာတော်မူရသနည်းသူကိုကောင်းကင်တမန်တို့အောက်၌အနှင်းငယ်နှိမ့်တော်မူပြီအငယ်ငါမှကိုသူ၏ခေါင်းကိုဘုံတွေနှင့်ပတ်ရတော်မူပြီဖန်ဆင်းတော်မူသော အရာများကိုအုပ်ဆိုးစေ၍ သိုးနွားအစရှိသောမေတိရစ္ဆာန်၊မိုဃ်းကောင်းကင်ငှက်၊ပင်လယ်ငါးနှင့်ပင်လယ်၌သွားတတ်သောတိရစ္ဆာန်မှစ၍ခပ်သိမ်းသောအရာတို့ကိုသူ၏ခြေအောက်၌ချထားတော်မူပြီ။အိုအကျွန်ုပ်တို့၏ဘုရားရှင်ထာဝရဘုရား၊ကိုယ်တော်၏နာမသည်မြေကြီးတပြင်လုံး၌အလွန်ကြီးမြတ်တော်မူသတည်း